အဲမနေ့ကပြိဿာနီးကဖြစ်ဆိုင်မရှိပြည်ယူဆုံးအကျင့်ထားဆိုတဲ့ဘုရားရဲ့အဆုံးမေးရပါတယ်ကိုယ်ရဲ့စိုက်ပြီးတော့ပေါ်ရှုခွင့်အာရုံတွေသူတို့ဖြစ်ဆဲမှာရှင်သာကရှိရဆက်ပြီးတော့ရှုမှတ်ပါများလို့တမိတတိဓမ္မကြီးတွေအားကြည့်လာတဲ့အခါ ကြောင့်ကျိုးစေယုံနာတရားတွေသိရှိသွားကုန်လို့ဆိုပါတယ်အမှန်သိရင်အမှားသိလည်းပဲမရှိတော့ဘူးအလင်းရောက်တော့အမှောင်ပြောက်သွားတော့ဝိကျုပ်ပါရအဝိဇ္ဇာကြီးသောသောဆိုဝိကျုပ်ပါရသဘောမှန်ကိုနာနေရုပ် အကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ရှိနေရင်ကြည့်မြင်မှုအတိညာပေါ်ပေါက်လာမှုကြောင့်အဝိဇ္ဇာညောတော့မတိမှုဒီမှမှုချုပ်ွယ်သွားတယ်ချုပ်ွယ်သွားတဲ့ဆိုတာရှိပြီးတော့ကြောက်သွားတဲ့သဘောတော့မဟုတ်ပါဘူးဒီလိုတိခါတရားအမထုတ်ခင်က တိလည်းမရှိတော့တမာတိလည်းမပေါ်ဘူးတမာတိမပေါ်တော့မသိဘူးလေမသိရဆက်ကဆက်ကဆက်နေတာအခုတော့ကြောက်ရဆိုင်ပြီးတော့ဆွဲရစွာရှုလို့ရှုရအောင်လို့ပါစိတ်ကလေးစိုက်ကြတဲ့ခိုက်သဘောပါလေးရှိတော့အလင်းတက်စိတ်ရတော့စိတ်အလင်းတက်ဖြစ်တဲ့အခိုက်မှာရှုခွင့်အာယုံမှာအာယုံပေါ်မှာအလင်းတက်ဖြစ်တဲ့အခိုက်ကမှာ ဝိဇ္ဇာဖြစ်တဲ့ခိုက်တာမှာအဝိဇ္ဇာမှမသိဒီမှမဟုတ်ပါဘူးအဲ့ဒါသိခွင့်မရလို့ဖြစ်ပါလားအဲ့ဒါဆိုတော့စက်ကစက်ကဒီစက်ကစက်ကသူကမသိမသိသေးတာကြွက်ခွေသွားတော့တာလားအမှန်သိသွားတော့သိမှလည်းမရှိတော့ဘူးကျောင်းကျူးသိသွားတော့ကျောင်းနဲ့ဖြစ်တဲ့ဆိုရက် အလွဲချော်ပေါ့လေဒီမှာကိုရှိတော့ရုပ်ဖားလည်းမရှိတော့ကိုယ်တိုင်တွေ့သွားပြီကိုယ်တိုင်တွေ့သွားပြီဆိုတော့ရှင်းနေရင်ရှိရင်သူ့လောက်သူ့လောက်နဲ့တွေ့ဝေတဲ့သဘောပေါ့ကိုလိုလိုဒီလိုလိုလို့ဒီလိုမဆုံးဆက်နေတဲ့သဘောဒါလည်းရှိတော့ပြတ်သားသွားပြီပြတ်သားသွားတော့ရှင်းတော့ရုပ်မှလည်းမရှိတော့ ဒီမှာကျင်းလို့ရှိရင်ယုံမှလည်းကျင်းတာပဲဒီမှာကျင်းလို့ရှိရင်အတိမှဖြစ်တဲ့ယုံမှကျင်းတော့ယုံကြည်မှုအမှန်လည်းဖြစ်လာတယ်ဟုတ်လားဒီယုံကြည်မှုအမှန်ကတကယ်တဘာဝကိုသူတို့တိဆန်နေရှုလို့သိတဲ့အချိန်မျိုးတော့စဉ်းစားတဲ့အချိန်မျိုးကိုစာပေအတိတက်တယ်လို့ဟုတ်ဆရာကြီးပြောတဲ့အချိန်မျိုးကိုဟုတ် ဆရာမအတိအစီအတိမှအတိအစီအတိမှဖြစ်မှာသိမှဖြစ်ပြီးတော့ရုပ်ဘာဆိုတာလည်းပဲအလွဲဆော်ပြီးရုံးနေတယ်လို့အဲ့ဒါကြီးလည်းအဲ့ဒါကြီးလည်းရှင်းတော့တာပဲဆိုတာပါနားလည်ရပါရဲ့ဟုတ်နေသလားမဟုတ်သေးပြရှိနေသလားဆိုတော့လက်မခံနိုင်အတီးပြုတ်နိုင်ဖြစ်ရတာဟာ တေပေါ်မှာလဲလို့ဆိုတော့သတိယဝတ္ထုယုံကြည်တိုက်တဲ့အရာတွေပေါ့မှာဟွန်းယုံကြည်တိုက်တဲ့အရာတွေတော့ဟောတော့ပြောခဲ့ပါပြီဘုရားလည်းယုံကြည်တိုက်တဲ့ယုံကြည်နိုင်လောက်အောင်ကုန်လို့ရှိတာတရားတော်ကလည်းပဲသက္ခာတကုန်လည်းပြည့်စုံသက္ခာတဆိုတာ ကောင်းကောင်းကိုဟောတာကောင်းကိုဟောတယ်ဆိုတာအာထုလို့အာထုအကြောင်းနဲ့အကျိုးရလာနဲ့ခွင့်ကြဟောတာအပူမရှိဘူးအလိုမရှိဘူးဒီလိုပိုင်းဆိုင်ရာစောင့်ကြည့်အမှားတွေကိုစောင့်ကြည့်ကြည့်ဒီမှာဒီစောင့်ကြည့်ကြည့်ကျော်မှာဒီစောင့်ကြည့်ကြည့် ကိုလှုပ်အမှုရဟာအကြည့်ချင်းလာတာဆန့်ရှင်းလာတာဒီကြည့်လူညံ့ပြီးတော့ပူလောင်နေရှင်းလာတာပဲနိစ္စဆရာခုံဆိုတာလည်းပေါ်လာတာပဲအဲတော့သီလဆောက်ဖို့သီလဆောက်ဖို့လက်တွေ့ရှင်တော့တော့ဒီမှာလည်းငင်းချင်းရတာပဲအဲတော့ဆောက်ထိတ်မှုနဲ့ ရရှိတဲ့အကျိုးဝင်ရဖြစ်တော့တယ်အခုလိုတိသာဘာဝနာတရားကြီးအထုတ်ကြည့်ပေါ်တိုင်းအာရုံကိုလွတ်တော်မှတ်မှတ်နေလောက်အောင်လေးကြောက်ရဆိုင်သေးကြောက်ရဆိုင်ကတော့ဆိုရဲစွာရှိနေပြီဆိုလို့ရှိရင်ရှိရအောင်မှစိတ်ကလေးဆိုင်ကြတာဝိရိယတတိကဘာလေးတွေရှိနေတာဝိရိယကစိတ်ကလမ်းကြောင်းပိတ်ဆို့ပြီးတော့ကုသိုလ်လမ်းကြောင်းဖွင့်ပြလိုက်တယ်စိတ်ကလက်မခံပယ်လာတယ်စိတ်ကဆက်ခွင့်ရ တတိကစိတ်ရှင်ဉာဏ်ကိုရအောင်ကာကွယ်တယ်။သမာဓိကဆွေးနွေးစွာရှိမရအောင်မှာစိတ်ကိုစုစုစီစီတည်တည်ငြိမ်ဖြစ်အောင်သူကထိန်းနေတယ်။ဒါလည်းဆိုရတာပဲ။ကျောင်းနဲ့အကျိုးကိုရောက်စေတာလေ။နိဝရဏတရားကြီးကျင်းစင်ကြတဲ့စိတ်ရဲ့ရည်ရည်နေတာတော့ နှိမ့်ရနေပါပဲဒီစိတ်လေးတွေဆက်ကတက်ကရှိနေလို့ရှိရင်ပန်ရှင်းရင်ကြီးလာတာပဲပြယုခဏကလေးပါရေးကုလမှုတွေလည်းကျင်းရတာပဲငြိမ်းချဖို့ရတာပါဠိသက်ဆရာပဲကျင့်သုံးမှုနဲ့ကျင့်သုံးခြင်းကြောင့်ရရှိတဲ့အကျိုးရလာကိုရဟောထားတာပဲအတိညာလေးရှိအောင်ကြိုးစားတဲ့ပညာဆိုတာရှိလို့မဟုတ်ဘူးအထုတော်ယုံနာနေပိုက်စားပြီးယုံနာကြတာရှိတယ်ဆိုတာကိုရှင်းတော့ ကြောင်းကျိုးဆက်ပုံလေးသိလာတယ်ကြောင်းကျိုးဆက်ပုံလေးသိလာတဲ့အခါကျတော့တကယ်ယုံကြည်တဲ့တရားပေါ်မှာပေါ့တတရားဝတ္ထုပေါ်မှာဟုတ်လေသလားမဟုတ်ခဲရရှိတယ်လားဆိုတော့တူတော့တူတော့လည်းဝေခွဲနေတဲ့ဗာလိကမရှိအမှဟုတ်တယ်ဆိုတာပေါ့လေယုံခုသိစ္စာလက်ချက်ရှိဖို့ယုံကြတာကြီးယုံတတ်တာကြီးဖြစ်လာတယ်အဲဒီတတ်တာတရားကို တ္တဒုမောက္ခသတ္တဒုမောက္ခယုံသောအာရှအတိအကျဆုံးဆက်ချက်ဆက်လိုက်တဲ့သဘောအဲ့ဒါကိုပဲအခုရှင်းမှာတော့ယုံယုံလို့ပြောသေးတာဆောင်းပြောတယ်အဲ့ဒီတတ္တတရားစိတ်ရှင်မှာဝင်လာတာလည်းပဲစိတ်ရဲ့နောက်ရှိမှုတွေဟာအနေဆိုင်တော့ပဲ စိတ်ရှင်မှာတတ်တာရှင်တဲ့အခါရှင်တွဲပြီးတော့ပေါ်လာတဲ့အခါမှာအဲ့ဒါဉာဏ်ပူလောင်တဲ့နိဝရဏဖြစ်နေတာတွေဟောအနေကျသွားတယ်။ဒါကောဆိုအဲ့ဒါကြီးရှုပ်ခဲပြီးတော့အခါလည်းစိတ်ကြီးဟာအဲစူပွက်ပြီးတော့ဗောလေအဲဉာဏ်မှုတွေနောက်ရှုနေတာတော့မစိတ်ကြီးစိတ္တတာကြီးနဲ့နိဝရဏကြီးဝင်နေဆိုလို့ဒီစိတ်ဟာမရှိဘူးတော့နောက်ရှုနေတာပဲ။ အဲသောတာတရားဝင်လာပြီဆိုလို့ရှိရင်တော့အဲဒီအနုတ္တအနေဓာတ်တွေဟာသူတို့ကဆုတ်ပြရတော့တာပါပဲသောတာတရားရှိနေတဲ့ခိုက်တာယုံကြည်မှုစိတ်ရှင်မှာရှိနေတဲ့ခိုက်တာမှာတော့ကွယ်ပြောက်ပြီးတော့သူတို့တွေဟာသိရိကလူဝရဏတရားတွေကွယ်ပြောက်ပြီးတော့ကြည်လင်းတဲ့စိတ်ရှင်နေတာဖြစ်လာတယ်အဲဒီလိုကြည်လို့ဟုတ်ကိုကြည်လို့ခေါ်ပါတယ် ယုံနဲ့ကြည်ပေါင်းလိုက်တဲ့ဆက်ကြတဲ့ယုံကြည်ဆိုတော့ဘယ်နည်းပြောခဲ့ပါသလဲသတ္တတရားရဲ့လက္ခဏာနဲ့ရသနှစ်ခုပေါင်းစပ်ပြီးတော့ယုံကြည်ဆိုတာလေးကိုအမြဲပြောတော့ပါတယ်ဒါကလို့အားထုတ်လို့အသိဉာဏ်ဖြစ်ပါမှယုံလိုက်ဆုံးနဲ့သိရလို့ရှိနိုင်တယ်ဆိုတာကိုဒီနောက်လည်းဟောပါပဲဒီခါမှာယုံဟာ စိရိတာနိဝရဏတွေအနောက်ကျင့်တွေဟောလေအနေထိုင်သွားတော့မိမိရဲ့စိတ်ဟာအရင်ကလည်းမတူဘူးတရားအမထုတ်ခင်တော့သီးသာပါတော့တရားအထုတ်ခင်ကကိုယ်ကိုလောက်ကျလို့လောက်ကျဟန်လည်းမသိခဲ့ဒါပေမဲ့စိတ်တွေကတော့နောက်နေတာအကိရိတာကြီးကသက္ကဝင်နေတာအထုတ်ဆမှာလည်းအမှတ်ကသိပြီးတော့မကောင်းသေးတော့နိဝရဏကိရိတာကြီးဝင်လိုက်မကလေးတွေနည်းနည်းရှင်းလိုက်တယ် နောက်အမှတ်ကလေးတွေကောင်းလာတဲ့ခါကျတော့အခုလိုအထူးသဖြင့်နာနဲ့ရုပ်အကြောင်းတို့ဆက်ပုံလေးတွေရှိလာတဲ့ခါကျတော့တတတရားကြီးဝင်လာပြီဝင်လာတော့သူလို့သူလို့ဝေခွဲနေတဲ့ယုံမတန်လေးကဒီဒီကိစ္စတွေကအချင်းချင်းဝေးတော့ရှားရှားလေးဝင်လာလို့ချင်းချင်းဝေးတော့ဒီဒီအရင်နဲ့မတူဘူးကြီးလာပြီဆိုတော့နောက်ကျိုးကြီးကျင်းသွားပြီဆိုတော့ ကြီးတယ်ဆိုလို့ရှိရင်လောက်ကြည့်ရင်ကျင်းတယ်ဆိုတဲ့အဓိပ္ပာယ်ပေါ့အဲဒါကိုအက္ခလိရှိရပစ္စုပ္ပဌာနာခေါ်တယ်မနောက်ကြည့်ပြီးအဖြစ်ဖြစ်ယောဂီဉာဏ်ထဲမှာဆင်းလာတာလို့ရှင်းရတယ်ဆင်းလာတော့မနောက်ကြည့်ပဲဉာဏ်နဲ့ဆင်းပြီးဆိုတာသတိယဝတ္ထုပဋ္ဌာနာ ယုံကြည်တိုက်သောအရာဝတ္ထုတွေနိစွာသောအကြောင်းရှိ၏တဲ့ယုံကြည်တိုက်တယ်ဆိုတဲ့အရာတွေကတော့ဘုရားရှိခိုးကပြောခဲ့ပါတယ်ဒီတရားအထုတ်ရမှာအကျဉ်းစားဘုရားတရားလေးတွေလိုချပြီးတော့အလုံးနဲ့ပြုစုပြုထောင်ပေးလိုက်လို့ရှိရင်စနစ်တကျပြုစုပြုထောင်ပေးမှုကြောင့်အာလမတိကိုရောက်ရှိပြီးတော့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 ခုနကကိုကအယူဆတွေတမျိုးရှိကြတယ်လေဟွန်းဇီဝအတ္တအစွဲအသက်ကောင်းကြီးရှိတယ်ဆိုတဲ့အစွဲကမ္ဘာလောကကြီးလည်းဒီမှာတက်ရှိတဲ့အရာဝတ္ထုတွေကိုယဟဗမဟာဗမာကြီးကဆန်ရှင်းတယ်ဆိုတဲ့အစွဲပေါ်နေတယ်မှာအဲ့ဒီအစွဲကြီးကဆွတ်သွားတယ်ဟွန်းအဲ့ဒီအစွဲကြီးကြွရတာဟာ ဗုဒ္ဓရဲ့ဓမ္မရဲ့သံဃာရဲ့ပေါ့လေဒီကောကယုံကြည်ခဲ့တယ်အထူးသဖြင့်ပုဂ္ဂိုလ်ရေးရာကိုအလေးထားတဲ့ပုဂ္ဂိုလ်ကြီးကြတော့လေဓမ္မတော့အလေးထားပြီဆိုလို့ရှိရင်ဓမ္မဟာတတရားဝတ္ထုပဲယုံကြည်စိတ်တဲ့တရားဝတ္ထုပေါ့ယုံကြည်တဲ့အရာကဒါတတ္တတရားစစ်စစ်အနည်းဆုံးအကြောင်းပဲဆိုတော့ကိုရောဟောတော့ကတော့ဗောလေကိုဆရာသမားတွေကပြောပြမှာပဲ စေနာသုံးပါးဆိုတာရှိတဲ့ဒါမှန်တယ်။ကောင်းတာကြည့်ကောင်းကျိုးရတာတဲ့ဆိုးတာကြည့်ဆိုးရတာတဲ့အတိတ်ဘဝကိုထောက်လို့ရှိရင်အခုဘဝပြည့်စုံဘဝဖြစ်နေတယ်။ပြည့်စုံဘဝထောက်လို့ရှိရင်နောက်အနာကလည်းပဲဘဝဖြစ်ဖြစ်တဲ့ကံလေးရှိနေဦးမယ်ဆိုလို့ရှိရင်ဘဝတည်းကိုဆက်ရဦးမယ်ဆိုတာပေါ့လေ။ဒါတွေကယုံကြည်တတ်တဲ့အရာတွေကိုအခုလောလောဆယ်ဆိုလို့ရှိရင်ဓမ္မနဲ့လောလောဆယ် ဒီမှာပြောပါရပါမယ်ဒါတော့မြင်ကြည့်ရဆိုလို့ရှိရင်တော်တော်လေးလုံလောက်နေပါတော့သတိပဋ္ဌာန်တရားရဲ့အကျိုးသွားကျိုးကျေးဇူးခုနှစ်မျိုးပေါ့စိတ်ရှင်ကျေဖို့ကအစဒါလေးစာပေလေးလာဖို့အရာတရားနာကြဖို့ဆွေးနွေးဖို့အရာပေါ့လေသိရတယ် ဟောဒီသိက္ခာတရားဟာလက်တွေ့အားထုတ်လို့ရှိရင်စိတ်ရှိတယ်ဘူးကအစအကျိုးခုနှစ်ရတော့ရပါလားလို့ကြည့်လိုက်တော့ရရှိတဲ့အကျိုးဟာရိုးရိုးလေးဖြစ်ပြီပဲလို့ပြေးပြေးကိုယ်ကိုယ်ဟောသိရှိခြင်းမျိုးရတယ်ဆိုတာနားလည်တော့သတ္တတရားလို့ကြတာလေဒါအထုဝါဒတာမဟုတ်ဘူးရှားဘူးလားဝသုတ္တမရဲ့ဉာဏ်လေးနဲ့ပဲ လက်ခံလိုက်တာဟုတ်ဟိုတကယ်အထုလို့ဘာဝနာရဘာဝနာမြတ်ဉာဏ်နဲ့လက်ခံတာဟုတ်လက်ခံလိုက်တော့ဒီအကျိုးရလို့လေဆန္ဒဖြစ်လာတယ်လေဆန္ဒဖြစ်တဲ့အတိုင်းအိဒါတစ်ခုရောက်ပြီးတော့အထုတယ်လေကျိုးစားတယ်လေဟိုကပေါ်လာတဲ့အာရုံနဲ့ရှိရတဲ့စိတ်နဲ့တက်တက်အောင်ပေါ့လေရောက်အောင်အားစိုက်ကြည့်တယ်လေ လက်တွေ့အထုတ်ဖို့ဖြစ်လာတယ်တတိအထုတ်ဖို့ဖြစ်လာတော့တတိကလည်းဖြစ်လာတယ်သမာဓိလည်းဖြစ်လာတယ်နောက်အောင်လည်းမရှိနေတဲ့ပြီးတော့သဘောခံလို့ရှိရတယ်လေကျုံနာတိုင်းခြားသူအထူးသဖြင့်ကျုံနာကြောက်ကြဆက်ဆံပြီးတော့ဒီလိုလေးရှိလာတော့ဟုတ်မကလေးတွေရှိရင်ပဲဒီကိစ္စအထုတ်လို့ရရှိတဲ့အကျိုးခုနှစ်မျိုးတည်းမှာ စိတ်ရှင်ကျေဖို့ဆိုတာစိတ်ရှင်ကျေဆိုတာဟုတ်တယ်ငါကိုယ်လို့ဖြစ်နေပြီဆိုတာပေါ့လေကိုယ်လို့ဖြစ်တော့တယ်ရှင်ကြီးတာလေသတိကဓမ္မဟာတတိယဝတ္ထုပဲဒီလိုလက်တွေ့ယုံကြည်တာကအတိအလင်းရှိတဲ့လက်တွေ့ယုံကြည်တာဟာဒီခန္ဓာဓမ္မဟာတတိယဝတ္ထုပဲအဲ့ဒီတတိယဝတ္ထုဒီရင်ခံပြီးတော့ဖြစ်လာတာဟုတ်ဆဲအားတို့ဆဲပြီးတော့အတိညာဖြစ်အတိညာဖြစ်သလား သတ္တတရားတွေဒီဂရီတက်တယ်လို့ထည့်သွားတာပဲတဖြည်းမတူတော့ရှင်းရှင်းသတ္တတရားတွေနောက်နောက်သတ္တတရားတွေမတူတော့တဖြည်းဖြည်းတိုးလာတယ်ငရမှာရှိလာတယ်လူရမှာရင့်လာတယ်နေရကရလာမယ်ဟုတ်အဲ့ဒါလေးဖြစ်လာတော့တာပဲသတ္တတရားတွေဒါဒီလိုဖြစ်ရတာဟာသတိပဋ္ဌာန်ဓမ္မပေါ့ တတိယဝတ္ထုစစ်လို့ဒီလိုလက်တွေ့ပဒတရားကြီးရှိရတာပဲသိချင်ရှားပါလေဒါလေးဟာအဲ့ဒီပဒတရားကမှန်နေတာဘာဖြစ်လို့လဲပတ္တယဝတ္ထုကမှန်လို့ယုံကြည်တိုက်တဲ့ဓမ္မကမှန်လို့သူ့ကြောင့်ဖြစ်ပေါ်လာတဲ့တတ္တတရားဟာလည်းအမှန်ပဲကြောက်နေနေလေးကိုဗရမကြောင့်အစ်စ်ပဲလို့သင်္ခတ်တာ အဲ့ဒါမှမှန်ဘူးဘာလို့လဲဆိုတော့ယုံကြည်တတ်တဲ့အရာကပရိသတ်ကအစ်စ်မှမစစ်ဆိုင်ဘူးနီနီလေးပဲအယောင်လေးသာရှိတာလေတွင်းထွက်ပေါ်ဘူးဖန်တီးထားတဲ့ကြောင့်တွင်းတဲ့ပရိယာရှိသည်ဆိုလို့ရှိရင်အဲ့ဒီပရိယာရှိကြောင့်ပရိယာလို့သိရှိပြီးတော့ယုံလာမှာအဲ့ဒါအမှန်ပဲဘာဖြစ်လို့လဲတွင်းတဲ့ပရိယာကရှိနေတော့ယုံကြည်တတ်တဲ့အရာကတတိယဝိသုရှိနေတော့ တရားပဲလို့သိရှိပြီးတော့လက်ခံတဲ့ဟာအဲ့ဒါတကယ်လည်းရှိတယ်။ရှင်ကြည်လိုက်တဲ့အရာမှန်ရင်အဲ့ရာကိုသိပြီးတော့တတ်တယ်ပါရှင်အဲ့ဒီတကယ်လည်းအမှန်ပဲရှိတယ်။အဲ့ရာလေးနဲ့နှိုင်းရှိပြီးတော့ကြည့်ရမှာပါ။ဒီလိုတတ်တယ်တရားရှိရတော့ဟာအကြောင်းအမျိုးမျိုးတွေထဲမှာဆိုလို့ရှိရင်တတိယဝတ္ထုရှင်ကြည်လိုက်တဲ့အရာမှန်လို့ဆိုတာပေါ့လေဒီမှာရှင်ကြည်လိုက်တဲ့အမှန်ကိုအကြောင်းပြုပြီးတော့ ခန္ဓာတရားဖြစ်ရတယ်ဆိုတာကိုသိနာလျက်ပါတယ်ကြောက်ကြိုးသဘောမှန်သိလက်ခံယုံယုံကြည်လက်ခံအတည်ပြုတဲ့သုံးဆက်ချက်စတဲ့တတ္တတရားစိတ်ရှင်ဝင်လာတော့ခုနသောသောဘုရားပြောခဲ့ပါတယ်သိလိတာယူဝရဏဉာဏ်ဖို့ရောလေအနေထိုင်သွားတယ်ဆိုတာပါလေနေထိုင်သွားတယ်ဆိုတာဆိုတာကတော့ အနောက်တိကြီးကျင့်သွားတယ်။ဉာဏ်မှုကြီးကျင့်သွားတယ်ကျင့်အောင်လုပ်တယ်ကျင့်သွားတယ်။အဲဒီကျင့်တဲ့စိတ်ဟာတင့်တယ်လှပလာတာပဲ။သူကလုပ်ပြီးလဲတော့ကသတ္တတရားကလုပ်ပြီးလဲသတ္တတရားဝင်လာတော့နောက်ကြည့်ရှင်းပြီးတော့ကြည်လေးလာတယ်ဆိုရင်စိတ်ကလေးကလှရှင်းနေလာတယ်ဒီသတ္တတရားပြစ်မှန်တဲ့သတ္တတရားဟာ စိတ်ကိုအပြည့်ကျင်းဆန်ရှင်းပြီးတော့လက်ပါအောင်တန်ဆာရှင်းပြီးတဲ့သဘောပဲစိတ်အရှင်အရှင်တန်ဆာလို့ဆိုတာတော့တတိယလည်းဝင်လာကြတယ်တတိယဝင်လာတယ်ဆိုတော့တတိယကိရိတာစိတ်စိတ်ရှင်ကိရိတာဝင်ရအောင်အကြီးတန်တဲ့ဟာတွေဝင်ရအောင်လို့သူကတားရှိပြီးတကားဝင်ပြီးနောက်အလောဘမလို့ရင်လောဘရဲ့ဆံရည်ပဲဒါကြီးဝင်လာတယ်ဒေါသရဲ့ဆံရည်ပဲအဒေါသရဲ့ဝင်လာတယ်အတိကလည်းဝင်လာတယ် ဒီအစားစားလည်းအများကြီးပါပဲဒီမှာအနည်းကြီးကြီးပြီးဆိုလို့ရှိရင်တပြုံကြီးစိတ်ကိုအရှင်တတ်တာဆိုပြီးတဲ့သောပနာခေါ်တဲ့တရားကြီးအများကြီးဝင်လာတော့တာပါအဲ့တော့စိတ်ကလှလို့ဟင်းသိနေတယ်ရရှိလို့ဒီမှာအချိုးချလို့သိနေတာပါအဲ့ဒါပဲဒီတော့သတ္တဆိုင်ကြီးတဲ့တရားတွေဟာစိတ်ကိုအမြင့်ကြီးပြီးတော့အကြီးမတန်ရအောင်ဟောတယ် တန်ခါဆင်သေးတဲ့တရားတွေဆိုတာပေါ့လှပအောင်ပြုလုပ်ပြီးတဲ့တရားတွေဆိုတာသိချင်ရှာတယ်ဒီတော့တရားကျင့်သုံးရတာဟာအဒီရာဂဒုက္ခမောဟရေးဖို့ရအတွက်ကျင့်သုံးရတယ်ဆိုအတိတ်ပဲပေါ်သွားပါပြီအဲဒီလိုရည်ရွယ်ချက်နဲ့ကျင့်သုံးတဲ့ပုဂ္ဂိုလ်ဟာလည်းပဲသုပတိပါဏပေါ့လေဓမ္မလမ်းကြောင်းဆောင်ပေါ့လေ ရှင်းသုံးသူလို့ဆိုရပါပါဥတီချက်မှန်မှန်နဲ့ဓမ္မလမ်းကြောင်းမှန်မှန်လျှောက်သူလို့သုပရိပန္နပုဂ္ဂိုလ်လို့ဆိုရပါပါပဲသုပရိပန္နအင်္ဂါနဲ့ညီညွတ်တယ်ဆိုလို့ရှိရင်ညီညွတ်သူဟာသုကတဆိုသုကတဆိုတာတင့်တင့်တယ်တယ်ဆက်လက်ပါပါလှုပ်ဆောင်မှုရှိသူဆိုတာလည်းပဲအကျိုးရလအနေနဲ့ထင်ရှားလာတာပါပဲ။ ကမ္ဘာပေါ်မှာဘာသာအယူဝါဒအမျိုးမျိုးတွေရှိကြပါတယ်။ဘုရားလက်ထက်တော်ကလည်းရှိနေပါတယ်။ဘုရားလက်တရားမပွင့်ရတဲ့ရှိရှိသောကာလခါနဲ့ဘာသာအယူဝါဒအမျိုးမျိုးတွေရှိကြပါတယ်။ဘုရားလက်ထက်တော်ကာလတစ်ချိန်ပါပေါ့လေ။ရှင်အာနန္ဒာသံအာဇီဝသာဝကဂါပတိပေါ့။အာဇီဝခိုင်းရင်တခြားအယူဝါဒခိုင်းတစ်ပါး ဒီအိတ်ရှင်ယောက်ျားတယောက်ရှင်နန္ဒမောက်ရောက်ပြီးတော့ပေါ့လေမိဘုန်းတုတ်တဲ့မိဘပါလေရှင်ဘုရားတဲ့ဒီပုဂ္ဂိုလ်ရဲ့ဓမ္မဟာဆွေကတဖြစ်ပါလေသဗ္ဗမမေဘုန်းလောကမှာဘယ်ပုဂ္ဂိုလ်တွေကသုပတိပါဏဓမ္မလမ်းကြောင်းကျင့်တယ်ဓမ္မလမ်းကြောင်းမှလျှောက်တယ်ဖြစ်ကြပါလေ။ ဘယ်ပုဂ္ဂိုလ်တွေဟာလောကမှာဘယ်ပုဂ္ဂိုလ်တွေကတင်းတင်းကျယ်ကျယ်ပေါ့လေလှုပ်ဆောင်ကြီးတာဖြစ်ကြရရှိကြပါလေဒီမျိုးကိုနှုတ်ပါလေဒီရှင်တော်လည်းတိုက်ရိုက်မရှိပါဘူးဒီအချက်မှာတင့်ကိုပဲပြန်ပြီးတော့မေးရရေးတဲ့ဒီစိတ်တည်းရှိပါတဲ့အခု ငါပြောမယ့်အချက်ကိုတင်တယ်လို့ထင်တယ်လို့နဲ့ဒါဘုသူ့ရဲ့ရာဂပေဝရာဒေါသပေဝရာမောဟပေဝရာတရားတွေဟောကြတယ်တဲ့အဲ့ဒီပုဂ္ဂိုလ်ရဲ့တရားဟာသောကာတဖြစ်မဖြစ်ကြောင်းနဲ့ကျိုးနဲ့ခွင့်ရအထုပ်မှုနဲ့အကျိုးရလခွင့်ရ ဟုတ်မဟုတ်ဆိုတာဒီဖြေစမ်းပါတဲ့ဒီဘယ်လိုဖြစ်လဲဒီကဒီစကားဖြေပါတယ်ဇာရောသမောဟရိုးဖို့ရာအတွက်ရေကြေကောင်းတဲ့ဟောတဲ့ပုဂ္ဂိုလ်တွေဟာဟောထားတဲ့တရားဟာဒါသောကတဖြစ်ရပါလေဆရာတဲ့အဲ့လိုပဲဒီသဘောရပါတယ်အာယုကဂေါတိရပါတယ်ဒါကဖြေပါတယ်ဒီကပြီးတော့ ဒီကဒေါသမောဟငြိမ့်ဖို့ရာအတွက်ဓမ္မလမ်းကြောင်းမှန်ဖို့လေရှင်းလို့ရတယ်တဲ့ဟွန်းဖြည်းဖြည်းအကြောင်းဖြစ်တဲ့အငြိကြီးတွေပေါ့လေလောဘငြိကြီးဒေါသငြိကြီးမောဟငြိကြီးတွေကိုပယ်ဖို့ရာအတွက်ပေါ့လေဓမ္မလမ်းကြောင်းမှာရှင်းလို့တဲ့အဲ့ဒါလို့ကျင့်သုံးတဲ့ပုဂ္ဂိုလ်တွေဟာလောကမှာ နီလန်းကြသမလန်းရောက်မှာလျှောက်သူလို့ဆိုမလားတော့ဘုမလျှောက်သူလို့ဆိုမလားတဲ့သိတယ်လို့ခင်ကြတဲ့ဒီစိတ်ထဲမှာအာရကသောသောမောဟကြီးကိုရတဲ့ကောင်းကျင့်တဲ့ပုဂ္ဂိုလ်ရတော့တာသုပတိပါဏဆိုအောင်ပါဘောဖျားတဲ့တတိယဒီတိုင်းပဲယူဆပါရဲ့တဲ့အဲ့ဒါလို့ရှိပါတယ်လက်ရှိတရားအထုတ်တယ်ဆိုရင်ဓမ္မလမ်းရောက်မှာ ကြောက်ရွံ့ကြီးလိုက်တယ်ဆိုလို့ရှိရင်သူပฏิပါဏမှန်းနေရတော့ဥတီချက်ကလည်းရေကလောကမောဟကြီးရောက်ပေါ်လေပယ်ထဲအောင်အထုတာဖြစ်တော့ဓမ္မလီလန်းကြပြီး၆ကြီးဆိုလို့ရှိရင်အထုစေကာလမှာလည်းပဲရာဂကြီးသမတေရာဂကြီးအချိန်မချိန်မငြိမ့်နေတာပဲသောတာလည်းအချိန်မချိန်မငြိမ့်နေတာပဲသိနေတယ်ဆိုတော့မောဟလည်းအချိန်မချိန်မငြိမ့်နေတာပဲ မှတ်တည်ကောင်းလာပြီဆိုလို့ရှိရင်ဆက်ပြီးတော့ရင်းနေတာကိုသင်ရှားပါတယ်။နောက်ဝတ္တနာဉာဏ်ကြီးပြည့်စုံသွားတဲ့ခါကျတော့သောတပန်ဖြစ်သွားပြီဆိုလို့ရှိရင်ဒါပြည့်စုံတဲ့စိတ်နဲ့လှပ်ရတဲ့လှုပ်ဆောင်မှုရှိသူပေါ့လေ။ဒါပထမစလိုက်တာပဲ။နောက်ဆဲအာထုတကရကနောက်အနာကအနာကနေပြီးတော့ယဟန္တာရှိသံဃာတော်မောခိတိတာတွေဆိုတဲ့ခါတဲ့မြစ်ပြ ပြန်လာမရှိကျင်းသွားပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဘယ်လိုသဘောထားမလဲသုခတာလို့ခေါ်မလားဘယ်လိုခေါ်မလဲတင်ကြိုက်တယ်လို့ဖြေပါတဲ့ဒီလိုအားထုတ်လို့ပြိဿာကြီးကျင်းမှာတော့သူ့ရဲ့လှုပ်ဆောင်ချက်ကသုခတာအင့်တယ်လှပ်ပါတော့လှုပ်ဆောင်မှုရှိတယ်လို့ဆိုရမှာပေါ့ဗျာတဲ့အဲ့ဒီလိုသူကဖြေပါတယ်အမေးနဲ့အဖြေနဲ့ပြီးသွားပါပြီအခုကလာလည်းပဲဝါဒအမျိုးမျိုးတွေ ဒီဗုဒ္ဓတရားတော်မှာတော့မှဝါဒမျိုးတွေရှိနေတာတခြားအယူဝါဒတွေကိုသူပြောကြတယ်ဆိုတော့အဲတော့ဘာသာအယူဝါဒကြီးရတဲ့ပတ်သက်လို့ဒီချက်တွေဟာစဉ်းစားကြရပါလို့ရှိသေးတဲ့အချက်တွေပါအမှန်တရားတဲ့အချက်တွေပါပဲဒီဒီစိတ်သုံးချက်နဲ့ပတ်သက်ပြီးတော့အခုကာလဝါဒအမျိုးမျိုးတွေရှိပါတယ်ဗုဒ္ဓအယူဝါဒတွေဟာလည်းပဲအမျိုးမျိုးအယူဆတွေရှိပါတယ် ဒီတော့အယူဝါဒတီးခင်းသူဒါလည်းရှိစုလိုပါတယ်သူတီးခင်းလိုက်တဲ့အယူဝါဒခုနကကတော့သမောဟရင်းရင်းဆိုတာပေါ့လေဆိုပြောတဲ့ပုဂ္ဂိုလ်လည်းအဲ့ဒါအဓိကထားပြီးတော့ဥတည်ချက်မှန်မှန်နဲ့တီးခင်းတာဟုတ်မဟုတ်လက်တွေ့ကျင့်သုံးရတဲ့တရားဟာလည်းပဲရာဂဒေါသမောဟငြိမ်းချောက်ဟုတ်မဟုတ်တကယ်လက်တွေ့လည်းပဲဖြစ်ဖြစ်ရောက်ရောက်အားထုတ်ဖို့ သုပရိပါဏတာရှိဖြစ်ပြီးတော့လက်တွေ့ကျင့်သုံးလို့အကျိုးရလစိက္ကတရှိဖြစ်ပေါ်လို့အဲ့ဒါကြီးရှိရှိလို့လိုပါတယ်ဟွန်းရုပ်ဖာယုံမြနာကြယုံမြစေစားယုံမြတွေးခေါ်ယုံမြနဲ့ဖြစ်တဲ့ဟာတွေမှာတက္ကတရားတွေဖြစ်တာတက္ကတရားရှိမရှိဆိုတာဒါကလုံးလုံးကြပါပဲ တတ္တရှင်နဲ့တတ္တတုခွဲရှင်ပြီးတော့ပြောပါမယ်ဒီနေ့တော့တနိုင်ကြည့်တော့ဒါပဲတော့ကြအောင်လို့